ကောရင်သုဩဝါဒစာဒုတိယဆောင်ခန်းကြီး၈အငယ်၁မှ၉ဤကိုယ်တို့ဖျားသခင်သည်မာကေဒေါနိပြည်၌ရှိသောအသင်းတော်များတို့အားပြုတော်မူသောခြေဆုတော်အကြောင်းကိုငါတို့သည်သင်တို့အားကြားပြောကြ၏ထိုအသင်းတော်တို့သည်ညှင်းဆဲခြင်းအဖြစ် များစွာသောစုံစမ်းခြင်းကိုခံရတော်လဲအလွန်ကြီးသောဝမ်းမြောက်ခြင်းနှင့်ဥစ္စာပြုံးတီးသောဆင်းရဲခြင်းအကြောင်းသည်သူတို့၏စွန့်ကြဲပေးကမ်းခြင်းစည်းစိမ်ကို ဖြစ်စေ၍ကျွယ်ဝပြည့်စုံ၏အကြောင်းမူကားသူတို့သည်တတ်နိုင်သမျှထက်မက အလိုအလျောက်စွန့်ကြဲခြင်းသောစေတနာစိတ်ရှိကြသည်ဟုငါသည်တတ်သိခံ၏သူတို့အလူဒါနကိုငါတို့သည်ယူ၍သူတို့နှင့်ကူညီလျက် တန်ရှင်းသူတို့အားလှုပ်ကြွေးခြင်းအမှုကိုဆောင်ရွက်မိအကြောင်းသူတို့သည်တိုက်တွန်းသွေးဆောင်သောစကားများအားဖြင့်ငါတို့ကို တောင်းပန်ကြ၏ထိုတို့ပြုကြသောငါတို့မျှော်လင့်သည့်အတိုင်းထက်မကပြု၍ဘုရားသခင်၏အလိုတော်နှင့်အညီရှေးဦးစွာသခင်ဘုရား၌၎င်းငါတို့၌၎င်းမိမိတို့ကိုမိမိတို့လှူကြ၏ထိုကြောင့်တိတုသည်တင်တို့၌အူးပြုနှင့်တကယ်သို့ ထိုအလှူ ကျေးဇူးကိုပြီးစည်းစေမည်အကြောင်းငါတို့သည်သူ့ကိုတောင်းပန်ကြ၏ထိုသို့နှင့်အညီသင်တို့သည်ယုံကြည်ခြင်းတရားဟောခြင်းဉာဏ်ရှိခြင်းအမျိုးမျိုးသောတတိနှင့်ပြည့်စုံခြင်းငါတို့ကိုချစ်ခြင်းမှစသော အလုံးစုံတို့နှင့်ကြွယ်ဝပြည့်စုံသည်ဖြစ်၍ထိုကျေးဇူးနှင့်လည်းကြွယ်ဝပြည့်စုံခြင်းဖြစ်စေတည်းထိုတို့ဆိုသောပညာအဖြစ်ငါဆိုသည်မဟုတ်အခြားသောသူတို့၏ ကြိုးစားအားထုတ်ခြင်းကို အစွဲပြု၍တင်တို့၏မေတ္တာသည်မှန်သည်မမှန်သည်ကိုစုံစမ်းသောအဖြစ်ဆိုသည်အကြောင်းမူကားငါတို့သခင်ယေရှုခရစ်သည် စီးစိမ်ရှိတော်လဲဆင်းရဲတော်မူခြင်းအဖြစ်တင်တို့သည် စီးစိမ်ရှိစေခြင်းဟံတင်တို့အတွက်ကြောင့်ဆင်းရဲခြင်းကိုခံတော်မူသောဂျေစုတော်ကိုတင်တို့သိကြ၏အငယ်၁၀မှ၁၅ ။ဤအမှု၌ငါသည် ကိုယ်သဘောကိုပြု၏။မနှစ်ကပင်အဦးပြုသည်သာမက၊စေတနာစိတ်နှင့် ပြည့်စုံသောသင်တို့သည်ဤအမှုကိုပြီးစီးစေလျှင်သာ၍ကောင်းလိမ့်မည်။သို့ဖြစ်၍အထက်က စေတနာစိတ်ရှိသည်နှင့်အညီ၊ယခုတွင်သင်တို့သည်တတ်နိုင်သည်အတိုင်းပြု၍ဤအမှုကိုပြီးစီးစေကြလော့။အကြောင်းမူကား၊စေတနာစိတ်သည်အသင့်ရှိလျှင် မတတ်နိုင်သောအမှုကိုမထောက်ဖဲတတ်နိုင်သောအမှုကိုထောက်၍နှစ်သက်တော်မူပွဲဖြစ်၏ဤအမှုရာ၌အခြားသောသူတို့သည် ချမ်းသာရ၍သင်တို့သည်ဆင်းရဲစေခြင်းငှာငါအကြံရှိသည်မဟုတ်များများရသောသူမပူနည်းနည်းရသောသူမလိုဟုသောကျမ်းစကားနှင့်ညီမျှခြင်းတရားကို ထောက်၍ယခု၌သင်တို့၏စည်းစိမ်သည် သူတို့၏ဆင်းရဲကိုမဆသဖြင့်၎င်း ။နောင်၌သူတို့၏စည်းစိမ်သည်တင်တို့၏ဆင်းရဲကိုမဆသဖြင့်၎င်းအညီမျှဖြစ်စေခြင်းငှာငါအကြံရှိ၏။အငယ်16မှ24ထိုတို့တင်တို့၏အကျိုးကို ပြုစုခြင်းသော စေတနာစိတ်ကိုဘုရားသခင်သည်တိတုအားလဲပေးတော်မူသောခြေဆုတော်ကြီးလှပေ၏။ထိုသူသည်ငါတိုက်တွန်းသောစကားကို နားထောင်သည်သာမက အလွန်စေနာစိတ်အားကြီး၍ သင်တို့စီတို့အလိုလျောက်သွား၏အေဝံဂလိတရားကိုဟောပြော၍အသင်းတော်အပေါင်းတို့၌ချီးမွမ်းခြင်းကိုခံရသောညီကိုလည်းတိတုနှင့်အတူငါတို့ဆေလွတ်ကြ၏ထိုညီမူကားသခင်ဖျား၏ဂုံတရီတော်ကို၎င်းကိုစေတနာစိတ်ကို၎င်းငါတို့သည်ထင်ရှားစေ၍အသင်းတော်များ၏အလှူကျေးဇူးကိုပြုစုသည့်အမှုမှာငါတို့နှင့်အတူတွားစေခြင်းကအသင်းတော်တို့သည် ရွေးကောက်၍ခံထားသောသူဖြစ်သည် ငါတို့သည်ထိုများစွာသော အလှူကျေးဇူးကိုပြုစုရာတွင်အပြစ်တင်စရာအကြောင်းအလျှင်းမရှိစေခြင်းငှါသတိပြုကြ၏။သခင်ဘုရားရှေ့တော်၌မက၊လူတို့ရှေ့၌တင့်တယ်လျောက်ပတ်သောအကျင့်ကိုကြံစည်ကြ၏။ထိုသူနှစ်ယောက်နှင့်အတူအခြားသောညီကိုလည်းစေလွှတ်ကြ၏။ထိုညီမူကား၊ငါတို့သည်အရာရာ၌အဖန်ဖန်စုံစမ်း၍သိသည်အတိုင်းလုံ့လပြုသောသူဖြစ်၏။ယခု၌ သင်တို့ကိုအလွန်ယုံသောကြောင့်သာ၍လုံလပြု၏တိတုသည်အဘယ်သို့သောသူနည်းဟုဇုံတယောက်မေးလျင်ငါ၏အပေါင်းဖော်ဖြစ်၏သင်တို့အမှုကိုငါနှင့်အတူဆောင်ရွက်သောသူလည်းဖြစ်၏ခြားသောညီကိုတို့မူကားအဘယ်သို့သောသူနည်းဟုမေးလျင်အသင်းတော်များ၏တမန်ဖြစ်ကြ၏ခရစ်တော်၏ဘုန်းတရေလည်းဖြစ်ကြ၏ထိုကြောင့်တင်တို့၏ချစ်ချင်းမေတ္တာကို၎င်း ငါတို့သည်တင်တို့ကြောင့်ဝါကြွားခြင်းအကြောင်းကို၎င်းအသင်းတော်များမျက်မှောက်၌ထိုသူတို့အားထင်ရှားစွာ ပြကြလော့